1385ခုသမုလပိ6ရက်23စက်တလခရစ်နှစ်2013စနေနေ့ပဲဒီနေ့ပညာတော်မှာရှိတော်မူသဒ္ဒနာရိတ်တာမှာတရင်သုံးရရှိကြတဲ့ရှင်ဟန်းများသဒ္ဒနာတော်သိက္ခာရှင်များနဲ့မြို့သားမြို့သမီးယောဂီသူတော်ရှင်တို့အား ပုံမြတ်သောစာဝတ်တော်ကိုလည်းနည်းနည်းဆွမ်းညံ့နေဆိုရလူသားနဲ့အလို့ရှိရတော့အမှ44မြင်းဆုံးခုနှစ်လောပါသမာဓိတိလံကြောင့်ရောကမိသားစုတွေပါဖုံးစောတော်မြင့်ကြီးမွေး ရှိသားသူဘုန်းတော်ကဘယ်ထဲမှာလဲသူရဟန်းဘယ်မှာရဖြစ်တာလဲအမှားရဟန်းဖြစ်တာဟမ်ဟုတ်တယ်ဒီမှာဟုတ်တယ်ဒီတော်ကြီးရှိသားဘုရား

ဟင်တော်ကိုချစ်တာပဲပြန်တော့သမတိတိလမ်းဆိုလမ်းကောင်းပဲမင်္ဂလာအညီရှိရဲ့အညီဆိုတော့မင်္ဂလာအညီရှိတယ်လား အဲဒီလမ်းကြီးကမကန်တဲ့ကြီးရှိကြလိမ့်မယ်ဆိုရင်နော်ဒီလည်းကြီးအကြောင်းတော့ခွဲလွန်သူအဖို့ဥစ္စောလွင်ဥစ္စောလွင်ကြီးဆိုပြီးတော့လူသားနာခွဲလွန်20ပြည့်ပေါ့လေခုဒီရမပါတဲ့ဥဖုံးစောတို့ဥပြေစောတို့ သူတို့ရဲ့ဖခင်လားဖခင်ကသူမခွဲလုံးရင်ကကုသိုလ်တွေဘာတွေလုပ်သွားတော့အမိတိကပြောသမှာ မားတော်လားသမားတော်တတ်မဟုတ်သမားတော်တတ်မဟုတ်လုံးလုံးနေနဲ့သိပါမယ်ဒီကူတဲ့အလုပ်ပဲလားကုသိုလ်ကအတူပြင်ရောဒီနေ့ကတော့ပြောလို့မရှိပါဘူးနေ့စဉ်တော့သူဘုရားဘုရားအလုပ်လုပ်တယ်ဗျာနောက်ပြီးသိကုတယ်ဘုရားလုပ်တယ်ဘုရားလုပ်တယ်ဆိုတော့ဘာကိုပြောပါတော့သိစိတ်တာဘုရားနာပါဟုတ်တယ်လို့လားဘုရားတော့မလုပ်ပါနဲ့ဘုရားအယုံမပြုပါဘုရား သမီးရိုးချက်အလုပ်တော့လုပ်တော့တာပေါ့ဟုတ်လားကျင်းတဲ့သားတွေသမီးတွေရှိမှတွေကတော့ဘာလုပ်တော့ကုသိုလ်တွေဘာလုပ်တော့သမီးတို့လည်းသမီးရလို့ပဲတော့ ဖះကိုဘယ်လိုနားလည်နေတော့ဖះပေါ်ဘယ်လိုနားလည်တော့ဟမ် ဟုတ်ပြီပြောပြသားမှာဘုရားပေါ်နားလေတာလေရှင်းလို့ပြောပြသားမှာဘုရားပေါ်ဘယ်လိုနားလေလဲပြောရှင်းပြောဒီမြတ်စွာဘုရားရှင်ဒီတော့ဒီတရားဟောတော့နားမလို့ဒါနဲ့မြတ်စွာဘုရားရှင်ကဘယ်လိုဆုံးဖြတ်တယ်လားဆိုရင်လည်းမြတ်စွာဘုရားရှင်ကဒီလိုပြည့်လို့ဆုံးပြမယ်ဒီလိုပြတာဟုတ်ကျွန်တော်ရဲ့ဆရာတူပေါ့ တရားတော်ကိုတော့ဘလို့နားလဲတော့တရားလုတ်တယ်ဆိုတာဘလို့နားလဲတာတရားပြီးတော့တရားတော်ဒါနဲ့ပြီးတော့ကျေလို့ခုဟိုစိတ်ဓာတ်လုံးလုံးနေလို့ဆိုတော့ဉာဏ်ထဲမှာအဲဆန်ကိုကိုလက်ကိုလို့ထားတယ်အောင်မို့အဲကိုကျင်းတာလေဟုတ်ကဲ့လေဆုံးဖြတ်ပြီးတော့အဲဒီတော့ဒေသပြောင်းဉာဏ်နဲ့ဆုံးဖြတ် တရားဆိုတာကတော့မြန်မာလိုစကားပေါ့လေမြမဒီတရားတော်ကဘယ်လိုဆောင်းရည်တတိရှိတယ်ဆိုတာကဘယ်လိုနားလဲပါတော့အနေနဲ့ကျုံခဲ့ဘူးပါအနေနဲ့ကျုံပါနောက်ရော လူကျက်ဒီကြားသာလာဖြစ်တဲ့အတွက်ဒါဒီကောင်ကလူလူဒီမှာဒီကောင်ကမှပဲအားလုံးတရားသာလာဖြစ်တဲ့အတွက်ကောင်းပါဘုန်းကြီးမေးတာကဒီတရားဆိုတဲ့အတိတ်ပဲပါလဲဆိုတော့မေးတာပါဟင်တရားဆိုတာလူရည်ချင်းဟုဒီပေးတာပေါ့ လူတွေစိတ်ညှောင်းမှုတွေကများနေတော့ကျွလို့မှုတွေကကိုယ်နှုတ်ကျွလို့မှုတွေကလည်းပဲအဲ့ဒါတွေလည်းရှိတာပါလောဘတွေလုံခဲ့ကိုယ်ဒီကူကောင်းဆံတွေရှိမေတ္တာတွေကင်းမဲ့ပြီးတော့မုန်းတိမှုတွေတိခံခွင့်လုံးမှုတွေကိုကြိုးစုံနေနဲ့လက်ခံမှုတွေလည်းမရှိရစ်စစ်တာတွေပါလေ ကုသိုလ်အကုသိုလ်ကအကျိုးပြစ်တွေကိုလည်းနားမလဲမမြဲတာတွေပေါ့အဲ့ဒါတွေဆောင်းမှုထားတော့လူတွေဟာကိုယ်ကိုယ်ကိုမထိတ်နိုင်တော့နှုတ်လည်းမထိတ်နိုင်ကိုယ်လည်းမထိတ်နိုင်တော့စိတ်တွေစိတ်သားဆိုတော့လည်းတတိနဲ့ထိတ်နိုင်လည်းမရှိတော့ဘူးရံကခုတွေပဲများတာပဲဒီနေ့ဒီနေ့စိတ်လွတ်ထားရတဲ့အနည်းဆုံးက ဖြစ်တည်သိုံနိုင်သိမရဟိုသွားတည်သွားဟိုလျှောက်တည်လျှောက်ဟိုဟာစဉ်းစားကြည့်ရစဉ်းစားပါအဲ့ဒါစိတ်ရိုက်နေခေါ်တာပေါ့ဒီကြားထဲမှာစိတ်ပေါက်လာပြီဆိုလို့ရှိရင်သတ်ဆရာကြီးသတ်တယ်ကိုယ်ဆရာကြီးကိုယ်တယ်ကာမတောင်းကြဆရာကြီးတောင်းကြတယ်လိန်ဆရာကြီးလိန်နဲ့ဥယျာဉ်ဆိုဆိုလို့ရှိရင်ရိုးနေပြီပေါ့လေတော့သူမြမတိုင်းဝါးရဆိုလို့ကြဲတာကြီးရိုးနေပါဘူး အဲ့ဒါတွေကျိုးလို့နေတဲ့ရေဒီကျဲတဲ့ပိုင်းတော့မရှိဘူးဒီကျဲတယ်လို့မဆိုနိုင်ဘူးဒီလိုမျိုးဆိုပြအဲ့ဒါတွေရှောင်ဖို့တောင်းရထားတာပေါ့မရှောင်နိုင်ရင်ဘုရားတော်တိတိခါကြီးကြားတယ်ဒီအချိန်ကြီးပြလို့ရှိရင်သူ့အချိန်တိုင်းနိုင်သွားတာဒါကြီးအချက်ချက်ကြီးယုံကြည်ရည်ဆိုတဲ့အနေနဲ့ယုံကြအောင်လို့မြတ်စွာဘုရား ညွတ်တတ်အောင်လည်းပဲမြတ်စွာဘုရားဟောထားတယ်မသိချင်းကြီးတို့ပူချစ်နေတဲ့ဇာလုံးကြီးတို့ပေါ့လေမသိဆိုတော့ဘယ်ရမှာယုံတာပေါ့ပူချစ်နေတဲ့ဇာလုံးကြီးဆိုပူမှာကြောက်တာပေါ့အဲ့လိုဆိုင်ရှိလို့မြတ်စွာဘုရားမိန့်ချတာဒီတော့ ဆုံးလုပ်တဲ့ကိုယ်လုံးအပြုအမူတွေပေါ့လေစိတ်နဲ့စိတ်ထားတွေအဲ့ဒါတွေမပြုမိရအောင်မဖြစ်မပြောမိမတန်စီမိအောင်ဆိုပြီးတော့ရှေ့ကြောက်ကြည့်ရှိဖို့နဲ့ဆောင်ရခေါ်တာအဲ့ဒီရှေ့ကြောက်ရှိနေတဲ့ပုဂ္ဂိုလ်ဟာကိုယ်နဲ့မကျุလို့မရအောင်နှုတ်နဲ့မကျุလို့မရအောင်ပေါ့ရှေ့မဲ့ပြီးတော့ပေါ့ဒီရှင်းနေကြရအောင်ပေါ့ရှစ်တောက်ကြောက်တောက်နဲ့ဆောင်ရခေါ်တာ ရှေ့ကြောက်ရှိရင်ရှောင်တာပဲရှောင်ရင်ကိုယ်ကကုန်းလုံးကြီးဒီကျော်စကဲစရာပြီးပြီးတော့ဆန့်ရှင်းနေရည်ကြီးနှိမ့်ပြီးတော့အေးချမ်းတယ်နှစ်သက်စရာဖြစ်တယ်ဆရာရည်ကြီးတွေခေါ်ပါတယ်ဒီတော့စိတ်ကြီးစိတ်သားကြီးတောင်းရောက်ရောက်မြောက်ရောက်စိတ်ကြီးထိနေနေကြတယ်လက်တွေ့ကျင့်သုံးရင်ကျင့်သုံးသလား ကိုယ်နဲ့လုံးနဲ့ကျူးလွန်ကိုဝေလို့စိတ်နဲ့တောင်မှမကျူးလွန်တော့ဘူးအဲဒီနေရာမှာသူတို့ဘာချစ်ခင်တဲ့မေတ္တာစိတ်ကြီးကျင်လာတဲ့စိတ်ကြီးသိခံတဲ့စိတ်ကြီးကိုကျိုးဆုံးတဲ့စိတ်ကြီးပဲများတာအဲစိတ်နဲ့စိတ်ဓာတ်ကောင်းတဲ့ခေါ်တဲ့စိတ်ရင်ကြည်တဲ့ခေါ်တဲ့အတိညာနဲ့အတိမာနဲ့ဖြစ်အောင်လို့မြတ်စွာဘုရားဟောတယ်ဟောတဲ့ကျင့်သုံးတဲ့ပုဂ္ဂိုလ်ကတကယ်အရှိအမှန်တရားတွေကို အစစ်စစ်ကြည့်ရင်သွားလို့ရှိရင်မဟုတ်တာတွေဆွဲလန်းနေတယ်လည်းမရှိတော့ဘူးရှင်းသွားတာအပေကြောက်လောက်အောင်ပေါ့လေမတိတတ်မှုတွေပေါ့လေအလွဲစီရတယ်အဲ့ဒါလေးကျင်းအောင်အနည်းဆုံးဟောတယ်ဟောတဲ့တိုင်ကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာကျင့်သုံးမှုတွေအားကြည့်လာပြီဆိုလို့ရှိရင်ငကောအရင်ဆိုင်နေတဖြည်းဖြည်းအားနေပြီးတော့ယောဂသွားတာကိုယ်ရည်သိလာတာပဲ။ အဲဒီကကြလို့ရှိရင်မြတ်စွာဘုရားလူရိုက်တွေကိုလူလိမ္မာဖြစ်အောင်ပေါ့လေပြုလုပ်ပြီးပါလားဆိုတာပေါ့လေကိုယ်ရင်သိတာမြတ်စွာဘုရားကျေးဇူးတင်လာတယ်ကျေးဇူးကြီးမားပါပဲဆိုတော့တင်လာတာပဲအဲဒီလိုမြတ်စွာဘုရားလောကမှာမပွင့်ထွန်းမှုဆိုလို့ရှိရင်ဘုန်းကြီးတို့တွေဟာအရင်ဆိုင်ကြီးအကုန်လုံးဖြစ်ကုန်မှာမသိကြတယ် တရားရှင်တော်မပွင့်ပေါ်တော့လူတော်များစိတ်ကောင်းထားတယ်မြတ်စွာဘုရားကလောကမှာမပွင့်ဘူးဆိုလို့ရှိရင်ဒီခြေဖို့ပြေတော်မူတဲ့မြတ်စွာဘုရားလောကမှာမပွင့်ဘူးဆိုလို့ရှိရင်ဘုရားတို့တည်းအရင်အရင်လည်းခွဲကြပြီးတော့နားမလဲတော့ရိုင်းဆိုင်သူတွေပဲများပါပဲသူတော်တော်များများပြင်ကိုစည်ရင်ကောင်းနေပြီမလို့ မတည့်တာလေးမဆောင်တတ်တော့တည့်တယ်ရှင်မပြီးတော့စားလို့ရှိရင်တော့အစာကြောင့်ဒုက္ခများတာတည့်တာလေးရွေးပြီးတော့မစားတတ်တော့အချိုးရှိဘူးပေါ့အချိုးပဲရှိဖို့ကြည်ရတာပါဘုရားရှင်တော်မပွင့်ပေါ်တော့လူတော်များစိတ်ကောင်းထားလေဒီကကုသိုလ်အကုသိုလ်နဲ့ဒါကတန်ရှင်းတဲ့ဘုလိုဘုလိုစိတ်ဓာတ်အပြုမှုတန်ရှင်းတဲ့ရည်ကြည်တဲ့နည်းနဲ့အေးချမ်းတဲ့စိတ်သက်သာဖြစ်တဲ့တရား တပုံခွဲပြီးတော့ဟောထားတာတရားကမတန်ရှင်းဘူးရိုင်းတိုင်းနဲ့ကြမ်းကြမ်းနဲ့ဖြစ်တဲ့ကြမရှိဘူးဆိုတာပါလေအကုသိုလ်တွေဟောထားတာပဲကုသိုလ်ကြီးကောင်းကျိုးရဖို့အကုသိုလ်ပြုလို့ရှိရင်မကောင်းကျိုးရဖို့ဒါတွေကခွဲဟောထားတာပဲခွဲဟောထားတော့ကိုယ့်ကိုယ်ကိုတန်ဖိုးထားတဲ့ပုဂ္ဂိုလ်တွေက အဲ့ဒါတွေကိုနားလည်ပြီးတော့ကောင်းတာတွေရွေးလုပ်တယ်ကောင်းတာတွေရွေးပြီးတော့ပြောတယ်ဒီကိနာတွေဒီကောင်းလေးတွေမွေးတယ်အသိဉာဏ်တွေပြောင်းလုပ်တယ်သူရမြတ်ဆောင်ကြတော့မရှိတော့ပါဘူး။ဒါပေမဲ့2500ကျော်တွေကသက်ဆောင်ကြပွင့်လာ။ဒါပေမဲ့လည်းသူဟောကြားတဲ့စာပေတွေရှိနေတယ်။အဲဒီဟောကြားတဲ့စာပေတွေကမြတ်ဆောင်ကြကိုစားတယ်။ တကယ်တောင်းတောင်းကြည့်တယ်မိဘနဲ့ဆရာသမားတွေကအဲ့ဒါတွေတောင်းယူပြီးတော့သူတို့ထိုက်တယ်များလည်းရှင်းသူ့မိကိုးနေတဲ့သာသမီနဲ့တပည့်တွေကိုရှင်းဟောပြနေတာပေါ့ဟောပြနေတော့သိရတယ်လက်ဆောင်ရဟောကြားတော်တဲ့တရားတော်တိုင်းရှင်းလို့ရှိရင်ရှင်းသုံးနိုင်ကြတော့အရိုက်နေပြောက်ပြီးတော့အရင်ကြီးရောက်လာတာ သူဒီရသော်ပြတရားတော်ဒီမရှိဘူးဆိုလို့ရှိရင်လည်းသူဒီအားလည်းရိုင်းပါပဲဘုရားရှင်တော်မပွင့်ပေါ်သောလူတော်များသိကောင်းထားတဲ့ဤကကုသိုလ်အကုသိုလ်နဲ့ထိုတိုပုံဘဝမကြည့်ရအကုသိုလ်ကြောင့်ဆိုတဲ့ဘဝသိုးတွေကုသိုလ်ကြောင့်ဘဝကောင်းတွေပေါ်နေအဲ့ဒါတွေလည်းမသိရဘူးအကုသိုလ်ပဲကုသိုလ်ဆိုလို့ရမယ်ဒါအကုသိုလ်ပဲရှောင်ရမယ်ဆိုတာမသိရင် အကောင်းကိုမကောင်းလို့ထင်မှပြီးတော့ရှောင်ရလို့ရှိရင်အကျိုးမရမကောင်းတာကိုအကောင်းလို့ထင်မှပြီးတော့ကျူးလို့မလို့ရှိရင်လည်းဆိုးဆိုးရရတာသိရင်ပြင်းမဲ့သွားပြီကာယောကမဲ့ဘုံဘဝတွေလည်းမသိညာကအဖြစ်တွေပြောကြတယ်ကြေးကြတယ်ညာကပြောကြကြေးကြတယ်ညာကလည်းရှိရင်ခုနက အရှိတ်ကြောင့်ကင်းမဲ့တဲ့သဘောကြောင့်ဆိုးကျိုးတွေရောက်ဖို့ပဲဖြေကြတာလားဘုရားရှင်တို့ကွန်ထုံးပေါ်ရေဟောပေါ်ညွှန်ကြားမြတ်တရားကြောင့်သက်တော်ပြလောကမှာကွန်ထုံးပေါ်လာတယ်သက်တော်ပြကိုယ်ရင်သိပြီးတော့ကိုယ်ရင်ဟောတတ်တဲ့တရားတွေကိုယ်ရင်ကျေးပြီးတော့တတ္တဝါတွေရင်ကျေးအောင်ဟောတတ်တဲ့တရားတွေ ကိုယ်လည်းငြင်းအောင်ကြည့်ပြီးတော့တတ္တဝါတွေလည်းငြင်းအောင်ခေါ်ထားတဲ့တရားတွေကိုယ်လည်းဒီဘက်ကမှနေပြီးတော့အကုန်သေးဟိုဘက်ကရောက်မှသက်တာရသလားသက်တော်များကဘေးကင်းတဲ့ဟိုဘက်ကကူးဖြတ်ပြီးတော့တတ္တဝါတွေလည်းဘေးကင်းတဲ့စီပို့တာသက်တော်များကိုယ်ပဲအပူတွေငြင်းအောင်လုပ်ပြီးမှတတ္တဝါတွေလည်းကိုယ်ပဲပူတွေငြင်းအောင်ဟောတာ စဉ်းစားပြီးတော့ဟောတာမတောက်ဖက်နဲ့ယုံအောင်ဟောတာမဟုတ်ဘူးသာတိတည်းနဲ့ဟောတာမဟုတ်ဘူးဆက်ဆိုရကိုယ်ရင်ကြည့်ပြီးတော့ကိုယ်ရင်ဟောတာကိုယ်ရင်ကြည့်လို့ကိုယ်ရင်ကျင့်လို့ကိုယ်ရင်သိပြီးမှအဒီဤထားတဲ့တရားတွေဟောတာကိုယ်ရင်ကျင့်လို့ကိုယ်ရင်ရင်ကျေးပြီးမှဟောထားတဲ့တရားတွေကိုယ်ရင်ရာဂဒေါသမောဟတွေငြင်းအောင်ကျင့်ပြီးမှအဒီတရားတွေဟောထားတာ သတ္တဝါလည်းဟောတာမဟုတ်ဘူးမတည်ရဲနဲ့ရဟောတာမဟုတ်ဘူးအဲ့လိုမျိုးဆိုပြရပါနဝပြေဗုဒ္ဓသာသနာဝင်အများစုကဘုရားလည်းကောင်းအောင်မသိကြပါဘူးဘုရားကုံတော်လည်းကောင်းအောင်မသိဘုရားလည်းကောင်းအောင်မသိဘုရားကုံတော်လည်းကောင်းအောင်မသိဘုရားအမိဆိုတဲ့အတိုင်းရှင်းသုံးပြီးတော့တကယ်ရှင်းသုံးတဲ့သံဃာမှလည်းကောင်းအောင်မသိဘူး ဖြစ်လို့ဖြစ်ကုန်ပါဘူးအဲသူတို့တိတာပါလဲဟိုမှာသာဝတိပြေလဲအောင်သူတို့အလုပ်ကြိုးစားမယ်ကြွားမယ်ဟွန်းဒါပဲအကျိုးတော့ကောင်းတတ်တယ်မြန်မာလူတွေကဒါနဲ့ပဲသဘောပြီးကြတော့များပါတယ်ဆရာရှင်တို့ပွင့်ထုံးပေါ်ကြီးဟောဖို့ညွှန်ကြားမြတ်တရားကြောင့်မြတ်တရားသလား ပါဠိလိုဓမ္မခေါ်တယ်ခုနဓမ္မတဏ္ဍာကိစ္ဆာမိတာနှုတ်ကတာဆိုသွားတာပါဓမ္မတဏ္ဍာကိစ္ဆာတရားကိုကိုယ်ဝယ်ပါကြီးကိုယ်ဝယ်လောက်အောင်တရားဘာများရှင်းဆုံးတော့ဆိုတာပါမြတ်စွာဘုရားတရားတော်ကညွန်တဲ့အတိုင်းရှင်းဆုံးလို့ရှိရင်ရှင်းဆုံးသူကိုအုတ်တမချရအောင်ဆွဲမှထားတယ်ဒီမှာပြည်သူများအသက်တက်ကောင်းလည်းမတက်ကောင်းလည်းမသိဘူး မတည်ဘဲနဲ့တမ်းမိလို့ရှိအောင်တန်းကြတော့တာမတမ်းမိအောင်အချက်ချောက်ရှိရမယ်သာနာသိရှိရမယ်ဆိုတော့မြတ်စွာဘုရားဟောတာတော့ချက်ချောက်ဘူးဆိုမတတ်ပဲကြားတဲ့အတိုင်းညွှန်လိုက်လာလို့ရှိရင်ကိုယ်မှာကိုယ်လုံးကိုသင်ကြတာပဲမမကပြောလို့ရှိရင်မကပြောရမယ်ဆိုမကပြောလို့ရှိရင်လုံးကိုသင်ကြတာပဲ အဲ့တော့တားတဲ့တိုင်းအဲ့ဒါကြီးကိုရှောင်လို့ရှိရင်ရှောင်ကျိုးကတော့ဖြေကြတာပဲဘုန်းတော်ကြီးညွှန်ကြားတဲ့အတိုင်းရှင်းလုံးကြည့်ရှင်းလုံးကြည့်လို့ရှိရင်လူစင်တာမြင်လာတာပဲဒီတော့ဒီကောင်းတိုင်းကြည့်ဘုန်းတော်ကြီးသင်ကျဲပြီးစင်တာမြင်လာတာပဲစိတ်နဲ့စိတ်သားစိတ်တန်ကြည့်အောင်မေတ္တာကောင်းဖို့ကြည့်ရှင်းတော်တနာကြည့်စိတ်နဲ့စိတ်သားစိတ်စင်တာမြင်လာတာအတိညာနဲ့ကြောင်လို့ကြည့် အစွဲကြီးကျော်သွားမှာပဲမဟုတ်တာကြီးစွဲလန်းထားတာတွေပါညွန်တဲ့ရှင်းသုံးလို့ရှိရင်တရားတော်ကရှင်းသုံးတဲ့ပုဂ္ဂိုလ်ကိုဥပ္ပမချရအောင်ဆွဲမှတင်ပေးထားတာတဲ့ရိုးရိုးလေးတရားကိုယ်တော်လည်းမသိကြသူတွေများပါတယ်ကွာကျတော့ရှင်းပြီးမှပထမဆုံးလေ့လာရမယ်လက်တွေ့လည်းဖြစ်ရမှာ ဘယ်လိုကိုယ့်ကိုယ်ကိုအစဉ်တမြောက်နေရတယ်ဆိုတော့ဒီနည်းမှနေလေလားလေ့လာပြီးတော့အောက်တန်းချမဲ့အရာတွေကိုရှောက်စဉ်တမြင့်တဲ့အရာတွေကိုကျင့်အောက်တန်းချမဲ့အရာတွေရှောင်နိုင်သလားအောက်တန်းမချဘူးစဉ်တမြင့်တဲ့အရာတွေကိုကျင့်လို့ရှိရင်လူစဉ်တနဲ့ညီမတော့တယ်အဲဒါဓမ္မခေါ်တာပဲလူကကဓမ္မတလန်သံဆိုတော့တာ ဓမ္မဆိုတာဘာမှညမှမရှိဘူးဆိုလို့ရှိရင်ပါသွားကိုယ်ပဲမလားတရားကိုယ်ပဲပဲဆိုတော့ကိုယ်မှမရှိတဲ့တရားကိုယ်ပဲလို့ရပါမလားမရှိတဲ့ပစ္စည်းစိတ်ကူးရရတဲ့ပစ္စည်းပဲတောင်းဆက်လို့ရပါမလားဒီလိုသုံးချက်ကြီးပစ္စည်းရှိအောင်လုပ်တာပဲတရားတော်ကိုယ်ကိုရစေသိကြလို့ရှိရင်တရားရှိအောင်လုပ်တာပဲ တမှုဆောင်ခုံဆောင်တာတွေကိုအနည်းဆုံးပေါ့ရှောင်ကြည့်ရှောင်ကြည့်လို့ရှိရင်တရားတော်ကသိရှိပြီးတော့ကျင့်သုံးလို့ရှိရင်ကျင့်သုံးမှုနဲ့အကျိုးရလဒ်ကခွင့်ကြဖြစ်သွားတာပဲရှောင်ကြည့်တာရှောင်ကြည့်ရှောင်မှုနဲ့အကျိုးရလဒ်ခွင့်ကြဖြစ်သွားတာပဲတမှုမှာရှောင်လဲလို့ရှိရင်ကိုယ်မှလည်းပဲကိုယ်စင်ကြယ်သွားတယ်သူတစ်ပါးကိုလည်းပဲ မထိကြရအောင်ကောယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ်။ဒါဒီဒါဒီရှောင်ရမယ်လို့မြတ်စွာဘုရားဟောထားတဲ့အတိုင်းပေါ်လေးရှစ်ကြောက်ရှိပြီးတော့ရှောင်ဆောင်ကိုရင်းသက်တရားရှိပြီးတော့ရှောင်ဆောင်ဗတိနဲ့ရှောင်ဆောင်ပေါ်လေးကိုယ်ပါလည်းပဲကိုယ်စိတ်ကြဲပြီးတော့သူတစ်ပါးကိုလည်းပဲအထိကြရအောင်ကိုယ်စိတ်ကြံဖြစ်အောင်ကောယ်ဝိသဖြစ်သွားတယ်။ဒါတော့ကတ္တခုံတော်ပဲ။ ကျင့်ဤမှာနဲ့လက်တွေ့ကျင့်သုံးဖို့ကျင့်သုံးလို့ရှိရင်ခွင့်ကြအကျိုးရတာတဲ့ဒါလိုကြည့်ကြရလားဘုဒ္ဓတဏှာကိစ္စပြီးဓမ္မတဏှာကိစ္စပြီးဆိုတော့အဲ့လိုမကြည့်ဘူးဆိုလို့ရှိရင်တော့အတိတ်ပဲသိမရှိပါဘူးအဲ့ဒါမိဘကြီးဆရာသမားကြီးပြောဖို့တရားရှိပါတယ်တကယ်မိဘကောင်းနေဆိုလို့ရှိရင်မကောင်းမိတာကောင်းရညွှန်လိုက်တာ နောက်မှအတတ်ပညာသင်ပေးတာဒါမိဘကိုတရားဆရာကြီးကလည်းအတတ်လက်တင်ပြည့်ကျင်ဆုံးမဆိုတာပါလောကမှာတတ်တတ်တဲ့အတတ်ပညာလေးတတ်ပြီးတော့သာဝန်ဒီဖြေလေကိုတပည့်ကောင်းလေးကြီးဖြစ်ဖို့တပည့်လေးမလေးဖြစ်ဖို့ကိုကျင်ကြရတယ်သင်ရတယ်တတ်တဲ့အရေးကြီးပါတယ်ရတော်ပြလည်းမိမိတို့ကိုယ်တိုင်လည်းပဲသာပြေလေးလာပြီးတော့ကျင့်ရမယ်လူကျင်လို့ပဲသင်္ကတ်သင်္ကတ် တရားနာခြင်းလို့ပဲချင်းကချင်းကဗတိနဲ့ချင်းကချင်းကချင်းကလာလို့ရှိရင်လည်းပဲဥပဒကကောင်းကြီးဖြစ်အောင်ပေါ့လေတရားဆိုတော့ဘယ်လိုကုန်ရှိတယ်တရားဆိုတော့ဘယ်လိုကုန်ရှိတယ်တကယ်ကိုယ်ကိုရအဖြစ်ဖြစ်အောင်ဒါတွေလိုလိုရတယ်ဆိုတာပေါ့လေခြေပန်းသာပြောရတာပြောတဲ့သူရဲ့ဟာဒီလက်ခံတာပြီးတော့စားသုံးုံနဲ့တော့ရန်တော်မြတ်တောင်းမရှိဘူးလက်သိအရေးကြီးပါလား ဒီတော့တာဝန်ကျင်မိဘနဲ့ဆရာသမားကြီးဟန်တော်ကြီးကြားထဲမှာနေရပြီကိုယ်လည်းလိုက်လာပြီဆိုလို့ရှိရင်တော့ဒီဖြစ်ဆိုသာသနာတော်ကြီးနဲ့တွေ့ကြဆိုနှပ်ပါတယ်ထစ်ဒီတွေကမိဘဟာလက်ဦးဆရာသာသမီရဲ့လက်ဦးဆရာပဲလက်ဦးဆရာနဲ့ထိုက်ဆွာတာပုဗ္ဗာစရိယမိနိဖာရတာပါမိဘကောင်းရင်သာသမီကောင်းမှာပဲဒါပဲ သာသမီကောင်းမိဘကောင်းရမယ်ဒါမှသာသမီကောင်းဖြစ်နိုင်တယ်ဆရာကောင်းရင်တပည့်ကောင်းဖြစ်မှာပဲတပည့်ကောင်းဆရာကောင်းရမယ်ဒါမှတပည့်ကောင်းဖြစ်နိုင်တယ်ယဟန်နေကောင်းရင်ဒကာဓမ္မကြီးကောင်းမှာပဲဒကာဓမ္မကောင်းအောင်ယဟန်နေကောင်းရမယ်ဒါမှဒီဒီဒီဘာနဲ့ပံ့ပိုးတဲ့ဒကာဓမ္မကြီးဒကာဓမ္မကြည်လာတာတိုက်ပြီးအုပ်ချုပ်သူကောင်းရင်တိုက်သာပြည်သူလည်းကောင်းမှာပဲ တိုင်းသားပြည်သူကောင်းအောင်တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေအကျင့်ကောင်းရမှာဒါမှတိုင်းသားပြည်သူကောင်းဖြစ်နေတာပါအခုဘုမာပြည်ရှိတဲ့အခါကျတော့မိဘဘက်ကလည်းအာမရဆရာဆရာဘက်ကလည်းအာမရဆရာဘုရားတို့ရန်တော်တွေဘက်ကလည်းအာမရဆရာတိုက်ကြည့်ဥထုတ်တဲ့ပုဂ္ဂိုလ်တွေတော့ရဆရာရှိအောင်ကျင့်နေရပြည့်နေပါမယ်လူကြီးတန်ပေါင်း60ကျော် ဘုရားဘာသာမဟုတ်သူက10သန်းကျော်ရှိတယ်။ကျန်တဲ့9သန်းကျော်ကဘုရားဘာသာဝင်ကြီးလို့ဆိုကြရပဲ။ဒါပေမဲ့လို့အကြောင်းမျိုးမျိုးကြောင့်ဘုရားဘာသာဝင်လို့ဆိုရတဲ့ပုဂ္ဂိုလ်တွေဟာဘုရားကမမသိတရားမလားမသိသံဃာမလားမသိဘုရားတရားမသိစသည်လို့ဆိုသွားတာပဲ။ဘုရားကောင်မသိတရားကောင်မသိသံဃာကောင်မသိကြတော့ပါလေ။ငါးပါးတည်တာလည်းမရှိကြတော့ပါဘူး။ ကာလုံးလက်ဖြစ်ဖြစ်နေပြီအဲဒီလိုပုဂ္ဂိုလ်ရဲ့ပရောညာတယ်ဆိုရှင်ခုနဘုရားဘာသာဝင်350ဆို၄ပုံပုံရင်3ပုံနဲ့3ပုံကဘာမှညမကြည့်တော့ပြသွားတယ်ဒီပုံပဲကောင်းတော့တယ်ရှစ်သန်းကျော်လောက်ပဲဘုရားမတရားမတန်တော်မကြည့်တော့တယ်သန်း30ကျော်ကသန်း40ကျော်၄ပုံပုံလို့ရှိရင်3ပုံကသွားပြီ အဲ့ဒီတပုံကောင်းလေးကိုကြည့်ကြည့်လေးကြည့်ကြည့်တဲ့ကောင်းမှုသိရေးကြည့်ရတယ်ဘုရားဘယ်လိုဖျားလဲဘယ်လိုဂုဏ်တော်နဲ့ပြည့်စုံလဲဘုရားလဲခုလိုရနားလဲဖို့တရားဘယ်လိုဂုဏ်တော်နဲ့ပြည့်စုံတဲ့တရားလဲဆိုတာပေါ့သံဃာဟာလဲဘာတွေလုပ်နေတယ်လဲဆိုတာပေါ့နားလည်ပြီးတော့ရွေးချယ်ပြီးကိုယ်ဝတ္တဖို့သိရေးကြည့်ရွေးချယ်ကိုယ်ဝတ္တလို့ရှိရင်ကိုယ်ဝတ္တဆိုလက်တာပါပဲ ဒါနလည်းပဲစနစ်တကျကောင်းလုပ်ကြမယ်ရွေးချယ်ရုပ်တဲ့ဒါနစိတ်မှန်တဲ့ဒါနလည်းကောင်းလုပ်ကြမယ်ဒါနဆိုတာလူတဲ့ပုဂ္ဂိုလ်ကြီးလူတဲ့ပစ္စည်းပေးတာပဲလူရလေးရပြီဆိုရင်တစ်ဖက်သားပုဂ္ဂိုလ်ကြီးချမ်းသာတာပဲဒီတော့သူများချမ်းသာပြုလုပ်တဲ့အလုပ်ကိုချမ်းသာအောင်လုပ်တာမဟုတ်ဘူး ဒီဒါနပြုတဲ့အတွက်ဘာဖြစ်ပါစေညာဖြစ်ပါစေဘာလိုချင်မှတို့တော့မရှိရပါဘူး။ဒါသိရေးကြည့်ပါလား။ဒီပစ္စည်းတွေရရင်ချမ်းသာပါစေမေတ္တာထည့်ရှုရတယ်။ချိုးတယ်လို့ရှိရင်ဆင်းရဲကြတော့မှာပဲအဲ့ဒီဆင်းရဲကိုပယ်ရှားလို့တဲ့အနေနဲ့ကျင်လာပြီးတော့လည်းပေးရတယ်။ကောင်းတာပြီးရင်ကောင်းကျိုးရတတ်တယ်၊ဆိုးတာပြီးရင်ဆိုးရတတ်တယ်ဆိုအချိန်ကအတိအကျတည်းရှိတော့ဌာနပေးရပါတယ်။ တဲ့ပြောမှလို့ရှိရင်တော့ဘဝတည်ဖြစ်တဲ့နိဗ္ဗာန်ချမ်းသာတဲ့အဲဒီချမ်းသာမျှော်မှန်းရတယ်။အဲဒီချမ်းသာမျှော်မှန်းပြီးတော့ဆိုလို့ရှိရင်အဲဒီဒါနဟာအထက်တန်းချဆုံးဒါနဖြစ်တာပဲ။သို့တော့ဘဝတည်ဖြစ်တဲ့နိဗ္ဗာန်ဆိုရင်တစ်စလုံးတည်သွားတာပဲ။နောက်လူပြောင်ဖြစ်တော့ဘူး။ဘဝဖြစ်တော့ဘူး။ဘဝဖြစ်တော့ဆုံးဆုံးသွားပြီလို့ အဲ့ဒီလိုတော့တွေးအတွေးတွေခေါ်ပြီးတော့ဘောတိမဖြစ်တာကိုပဲနှမျောနေလို့ရှိရင်တော့မရဘူးဘောတိမဖြစ်တဲ့အတွက်ကိုရတာလည်းမရှိဘူးနာရတာလည်းမရှိဘူးသိရတာလည်းမရှိဘူးဒီလိုကိုသိရလည်းမရှိဘူးသိသိရလည်းမရှိဘူးဒီသားစုတွေကသူ့ခွယ်လုံးလို့ဝမ်းနဲ့ပူဆွေးရတာလည်းမရှိဘူးငိုကြည့်ရတာလည်းမရှိတော့ ဘောသိရှိခြင်းအစအိုးရင်တော်ရင်စတဲ့တော်လေးတန်းကြည့်ထားလိုက်လို့ရှိရင်ဘောသိဖြစ်မှုတုတ်ထားလိုက်လို့ရှိရင်တန်းရတဲ့ကိုလုံးတုံရဖြစ်သွားတာပဲဆိုတော့ဒီတုံရကအလကားဘာမှမရှိတဲ့တုံရမဟုတ်ဘူးအေးချမ်းတဲ့တုံရအမှန်တော့လူချင်းစရာညာလို့စရာကောင်းတဲ့တုံရအဲ့ဒီတုံရရောက်သွားမှာအဲ့ဒါကိုညွှန်မရပါတယ် အဲ့ဒီချမ်းသာကိုမျှော်မှန်းနိုင်တဲ့ဆိုတဲ့ကဆင်ញင်တို့တရားရှိနေပြီစိတ်ကရှင်းနေပြီအဲ့လိုစိတ်ရှင်းနေတဲ့ဆိုရတဲ့ဒါနဟာအမြင့်မြတ်တယ်စိတ်မရှင်းသေးခြင်းနဲ့ဘာမှညမှမသိတဲ့ဒါနကအညာသာဒါနဖြစ်တယ်ဆူရခြင်းတူတူတော့ဒါနစစ်စစ်ဖြစ်ဖို့အရေးကြီးတယ်ဆိုတာကိုလေ ဓမ္မကိုခုံရဆိုလူကြီးလူကြီးရဆိုနတ်မယ်ဆိုတာပေါ့သူကိုယ်လုံးလေးနဲ့ဥစော်လုံးဆိုတာကတော့သူသက်ရှိတဲ့ကာလကအဲ့ဒီဌာနမျိုးပြုတယ်လို့ပြုသွားပြီဆိုလို့ရှိရင်တော့သူ့နောက်ကဘာဝတိကလည်းမြဲသွားမှာပါပဲပရိစိတ်တော့ကြည်ညိုမှုလေးတွေတက်တော့ဆိုရသွားမှာပါပဲတခြားတခြားလူမှုကုသိုလ်လေးဒါလည်းရှိသွားမှာပါပဲ အဲ့ဒီတော့အရေးကြီးတာတော့သီလအရေးကြီးတာပဲတမှုဆောင်ခိုးဆောင်ကာမကာမသံဃာမှုဆောင်လေမှုဆောင်ဝိသောတောက်မှုဆောင်အဲ့ဒီသီလကဘောဓံပတိဘဝပြည့်စုံမှုကိုဖန်တီးပေးတာဘဝသိချောတော့တာမရှိအောင်ဖန်တီးပေးတာဒါနကတော့ဘောဓံပတိစောင့်နေကြည်လျောင်းဖန်တီးပေးတာ သို့တော့တကယ်ဒုက္ခချမ်းသာဖြစ်တော်မရသေးဘူးချမ်းသာစေရဖို့ဆိုတာကတော့စိတ်နဲ့တော့မကြည့်လို့မရအောင်စိတ်ကိုအားဖြည့်ရတာအတိအကျနဲ့ပြောင်းလို့ရတာအဲ့ဒါဒီမှာသိနိုင်မယ်ဆိုလို့ရှိရင်တကယ်သိတတ်ဖို့ယုံကြည်မှဒုစီနေတဲ့အရှင်းမြင့်တဲ့တရားတွေရပြီဆိုလို့ရှိရင်အနည်းဆုံးတစ်ပတ်ထိုရသွားရင်ဒီဖြစ်ရသူသာသနာတော်ကြီးနဲ့တွေ့ချော်ကြတတ်သွားပြီဘယ်တော့မှအောက်တန်းတော့ဘဝကြီးရောက်တော့ အဲ့ဒီအဆင့်ရောက်ဖို့ဆိုတာဒါနနဲ့မလုံလောက်ဘူးဒါနကလည်းကုသတရားတွေမှာမပါဘူးသို့တော့ကုသတရားလမ်းကြောင်းပွင့်အောင်ခေါ်တာသို့တော်ရင်ပြောတဲ့လူတက်လို့ချင်းလို့ကုသတရားလမ်းကြောင်းပွင့်တယ်စိတ်ဓာတ်မှာမျိုးရလိုအပ်တယ်ဒီလားကအခြေခံပဲကုသတရားမှာအခြေခံပဲတရားမှာသိသိပြီးတော့သိတတ်ပြီးသင်ရှင်းအောင်အတိညာနဲ့အတိမှန်နဲ့ဖြစ်အောင်ကြိုးစားရပါတယ် ကျိုးစားလို့ပြည့်စုံသွားမှတကယ်ချမ်းသာကိုရပါတယ်မြန်မာလူမျိုးအများစုကတော့ခုနသံဃာစေကျော်လေးပုံပုံလေးလို့ရှိရင်သုံးပုံကဘာမှညမမသိတော့တပုံပဲနည်းနည်းပါးပါးလို့ပြီးတယ်ဒါပဲအဲ့အဲ့တပုံကောင်းလေးကကြည့်ကြည့်လေးစိတ်ကြည့်လေးကောင်းမှုရဆိုတာတော့သမျိုးကြတိုင်းသွားလို့တော့ဘုရားသာသနာဝင်စစ်စစ်ကြည့်ကြည့်လေးဖြစ်ဖို့ ညှို့လင်းချက်မရှိတော့ဘူးဒါတော့သာသနာတော်ကြီးနဲ့ချုပ်ကျဲတဲ့ကောင်မှချုပ်ကျဲဆုံးတဲ့ရေးအတွက်ဘုရားသာသနာကိုစစ်စစ်ဖြစ်ဖို့ဟာဘယ်လွန်လဲရမလဲဆိုတာသမ္မာမှုရှာဖွေပြီးတော့ပေါ့လေဘုရားရဲ့ဂုဏ်တော်တရားရဲ့ဂုဏ်တော်သံဃာရဲ့ဂုဏ်တော်တွေကိုဂုဏ်တော်အထူးသဖြင့်တရားတော်ရဲ့ဂုဏ်တော်ကိုနားလည်ပြီးတော့ညွန်တဲ့အတိုင်းကျင့်သုံးလို့ရှိရင်သက်တော်ရ ချမှတ်ထားတဲ့လမ်းကြောင်းလိုက်လို့ရှိရင်ဒီလမ်းကြောင်းကိုလေးစားတယ်ဆိုလို့ရှိရင်ဒီလမ်းကြောင်းထွင်တဲ့ဖောက်ထားတဲ့တရားကိုလည်းပဲလေးစားရရောက်သွားတော့ပါပဲတကယ်တန်ခါတွေလည်းဒီတိုင်းရှင်းနေတာဖြစ်တော့တန်ခါတော့လေးလေးစားရရောက်သွားတော့ပါပဲအဲဒီလိုဖြစ်သွားပြီဆိုလို့ရှိရင်ဘာမှညာမမရှိဘဲနဲ့ဗုဒ္ဓံတဏှာကိသံသမန္တနာကိသံသံဃာတဏှာကိသံ နှုတ်နဲ့ဆိုတာတဲ့သာဘုံများဆိုသူကတံပိုးကြီးရှိပါပါလေ။အဲလူဖြစ်ရတဲ့အခါသာသနာတော်ကြီးနဲ့ချုပ်တဲ့အခါမှာလေသာသနာတော်ကြီးတွေ့ကြကြုံတော့အောင်ဘဝတံပိုးတွေလည်းမြင့်တက်လာအောင်ပေါ့လေဒီလိုဒီလိုလုပ်ရတယ်ဆိုတာပေါ့လေဘုရားတို့ရဟန်းတော်များကတော့စမ်းချောင်းပေးရပါတယ်။ကြောင်းထားတဲ့မြတ်စွာဘုရားချထားတဲ့လမ်းကိုယ်ကကြောင်းပေးလို့သစ္စာညွန်ပြလို့ လက်ယူနာခြေသုံးနိုင်လို့ရှိရင်ခြေသုံးတဲ့ပုဂ္ဂိုလ်ရဲ့အကျိုးတွေများမှာပါပဲသူလည်းပဲခွယ်လွန်လေးရဲ့မိမိရဲ့ဖခင်ကုသိုလ်ကံဆိုတာလည်းသူအသက်ရှင်စဉ်ကာလကအဲဒီလမ်းကြောင်းမှာလိုက်ရလို့ရှိရင်တော့ဒီသာသာဘဝရှင်တော်မြင့်တိကြောင်တော်မှာသီလရှိန်တော့လူဘဝသုံးဘဝနောက်ဘဝတစ်ခုတော့ရောက်နေမှာပါပဲသူကုသိုလ်နဲ့သူပါပဲ။ အဲသူကုသနဲ့သူဖြစ်နေလို့ရှိရင်ဉာဏ်နဲ့မိသားစုကသုံးမသားတဲ့သမီးတွေကသူ့ရည်သူပြီးတော့ကုသကောင်းမှုပြုဖို့လိုသေးသလားဆိုတာပေါ့လေဆိုပါတယ်မိသားစုတွေကသူ့ကိုခွင့်လို့ရှိရင်သူ့တစ်ပြက်မိဘတွေခွင့်လို့ရှိရင်ကိုယ်လုံးနဲ့မိဘကိုကုသကောင်းမှုပြုပြီးရည်သူပြီးတော့ပြည့်ကုသဟာရှိအစဉ်လာရဲ့ရှိရပါတယ် အဲ့ဒီအစဉ်လာကုန်းတည်းကိုဆက်လက်ပြီးတော့ထိသိရမယ်ရောက်ပါတယ်ဒီဘက်ကသာသီဘောမှာဟိုတရားတွေကျေကျွန်းတော့ကိုယ့်ဘက်ကိုယ့်ဘက်ကလည်းပဲတုံ့ပြန်ရတာသူမူပြဆောင်ရရှိမှာဝေခါတိုက်စီရှင်ရဝေ၍စောက်နေမျိုးနဲ့ဝန်ကားတော်ကျွတ်ဝဲစားထုတ်တာပါဒီဘက်ရှိခြင်းကာလကဒီဘက်ဘဝထားရှိရမယ်သာသီဘောတရားတွေကျေကျွန်းတော့ ကွယ်လွန်တော့တော့လည်းပဲသူရဝေရေအလူတန်းလုပ်ပြီးတော့မြတ်စွာဘုရားပြုရမယ်။ဒါကိုကြားရလို့ပါတော့။ရှိအရှင်မကောင်းတဲ့ကိုလည်းပဲဆက်လက်ထိန်းသိမ်းရရောက်တဲ့သာသနာ့ပြန်၅ပါးတဲ့ကတခုလည်းပဲပြည့်စုံပြီးတော့ရောက်တယ်။ဒါလို့ဒီကောင်းလို့ကိုပြုပါပြီ။ဒီပြင်ကုသိုလ်ဟာညမဲ့နှစ်ပေါင်းနဲ့ဆက်ကကွယ်လွန်နေတဲ့ ဒီကြီးရဲ့ခြေစိတ်ရှင်ဖခင်ကြီးဥစ္စောလွန်ကြဖြစ်ပါစေဒီကြီးတို့ကိုယ်တိုင်လည်းဖခင်ကြီးကြောင်းပြုပြီးတော့သိချရသိထပ်ပြီးတော့ကုသိုလ်ရဲ့အစွမ်းကြောင့်ဘဝတည်ဖြစ်ရတကယ်ချမ်းသာကိုရရရတော့အရှင်ကောင်းကြီးမြတ်တို့လည်းပဲပြည့်စုံရှင်နာတော်ဖြစ်ပြီးရှင်သုံးနိုင်ပြီးတော့ဖြစ်ဖြစ်ရကျိုးသာသနာတော်ကြီးနဲ့တွေ့ကြွားလို့လက်နဲ့လည်းကိုဖြစ်ရပါလို့ဤလိုဥတည်ပြီးတော့ပါလေဒီစိတ်ချမြတ်သားပြုရမယ်လိုက်ဆိုပါ